မနိုင်ငံသူနိုင်ငံသားများကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ PPTV ဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ဒီကနေ့ PPTV ရဲ့သတင်းအစီအစဉ်များကိုစတင်ပြပြပါတော့မယ်ခင်ဗျာ။ကျွန်တော်ကတော့ဒီမှာပါ။မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဟာ မေလ31ရက်နေ့ကကိုရီးယားလွှတ်တော်အမတ်ကြီးဆောင်းဟိုခရစ်ယာန်ဂိုင်းချုပ်ကြီးဆိုကန်ဆုကိုရီးယားရောက်မြန်မာကိုယ်စားလှယ်တွေနဲ့အွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးခဲ့တဲ့သတင်းကိုတင်ပြပေးသွားမှာဖြစ်ပါတယ်။မြို့သားညီညွတ်ရေးအစိုးရလူသားချင်းစာနာထောက်ထားရေးနဲ့ဘေးရန်ရဲ့ဆိုင်ရာစီမံခန့်ခွဲရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးဟာမေလ31ရက်နေ့ကကိုရီးယားလွှတ်တော်အမတ်ကြီးဆောင်းဟိုခရစ်ယာန်ဂိုင်းချုပ်ကြီးဆိုကန်ဆုကိုရီးယားရောက်မြန်မာကိုယ်စားလှယ်အဖွဲ့တွေနဲ့အွန်လိုင်းကတဆင့်တွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ အဲ့ဒီလိုတွေ့ဆုံရမှာမြန်မာနိုင်ငံရဲ့လက်ရှိနေရက်ဆွန့်ခွာရသူတွေရဲ့အခြေအနေနဲ့ပံ့ပိုးကူညီနိုင်ရေးနေရက်ဆွန့်ခွာသွားသူများအတွက်ခိုးလုံရစခန်းတွေဆောက်လုပ်လူရနိုင်ရေး UNG အစိုးရကိုတရားဝင်အသိအမှတ်ပြုရေးစတဲ့ကိစ္စရပ်တွေကိုထည့်သွင်းဆွေးနွေးခဲ့တယ်လို့သိရပါတယ်။ UNG အစိုးရနဲ့ကိုရီးယားလွှတ်တော်အမတ်များခရစ်ယာန်ဂိုင်းချုပ်ကြီးနဲ့ကိုရီးယားရှိမြန်မာကိုယ်စားလှယ်အဖွဲ့အစည်းတွေဟာတွေ့ဆုံပွဲ၃ကြိမ်တိုင်တိုင်ပြုလုပ်ခဲ့ပြီးဖြစ်ပါတယ်။အဲဒီလိုပြုလုပ်ခဲ့ရမှာနိုင်ငံပူးပေါင်းဆောင်ရွက်မှုနဲ့ ကိုရီးယားနိုင်ငံဟာမြန်မာပြည်သူတွေလက်ရှိခံစားနေရတာတွေလက်တလောဖြစ်ပေါ်နေရတဲ့အခြေအနေတွေကိုပုံမသိရှိနားလည်လာပြီလို့ဆိုပါတယ်။ကိုရီးယားလွှတ်တော်အမတ်တွေကိုရီးယားပြည်သူတွေကလည်းကိုယ်တိုင်ထပ်တူကြုံတွေ့ခံစားခဲ့ရတဲ့အတိတ်သမိုင်းအရာကိုချင်းစာတရားရှိကြပြီးမြန်မာနိုင်ငံမှာစစ်ကောင်စီပြုတ်ကျရေးမြန်မာပြည်သူများလူ့အခွင့်အရေးနဲ့ဒီမိုကရေစီပြန်လည်ရရှိရေးတို့ကိုပုံမလင်းမြန်စွာရရှိလာစေဖို့ဆက်လက်ပူးပေါင်းဆောင်ရွက်သွားကြမယ်လို့သိရှိရပါတယ်။ မေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဝင်းနီရှာမန်နဲ့ထိုင်းဝန်ကြီးချုပ်တို့မြန်မာရေးဆွေးနွေးခဲ့တဲ့သတင်းကိုဆက်လက် တင်ပြပေးသွားမှာဖြစ်ပါတယ်။အမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးနဲ့ထိုင်းဝန်ကြီးချုပ်တို့ဟာမြန်မာရေးအတွက်မနေ့ကဆွေးနွေးခဲ့တယ်လို့သိရပါတယ်။အမေရိကန်ဟာဂျကာတာမှာရှိတဲ့အာဆီယံအတွင်းမှုအဖွဲ့နဲ့လည်းဆွေးနွေးခဲ့ပြီးမြန်မာနိုင်ငံအပေါ်အာဆီယံအစည်းအဝေးကချမှတ်ထားတဲ့မူ၅ချက်ကိုစစ်ကောင်းဆောင်တွေလိုက်နာဖို့ကိစ္စကိုအလေးပေးပြောကြားခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီးဟာကမ္ဘောဒီးယားအစိုးရနဲ့လည်း မြမအရေးအတွက်တွားရောက်ဆွေးနွေးခဲ့တယ်လို့သိရပါတယ်။မြန်မာနိုင်ငံကိုအထူးကိုယ်စားလှယ်ဆစ်လွတ်ပြီးဂျာဝန်ဆွေးနွေးဖို့အာဆီယံအစည်းအဝေးကဆုံးဖြတ်ချက်ချလာခဲ့တာအခုဆိုတလကျော်လာခဲ့ပြီဖြစ်ပါတယ်။မြန်မာနိုင်ငံဟာကြာရှုံးနိုင်ငံအခြေအနေကိုဥတည်နေပြီလို့ The Errors အဖွဲ့ကသတိပေးတဲ့သတင်းကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။မြန်မာနိုင်ငံတော်မှာအကြမ်းဖက်လုပ်ရည်တွေပေါ်ပေါက်လာပြီးကြာရှုံးနိုင်ငံအဆင့်ကို ရောက်မသွားအောင် တားဆီးရေးအတွက် မြန်မာစစ်ကောင်းဆောင်တွေအပေါ်နိုင်ငံတကာအတိုင်းဝိုင်းကဖိအားပေးဖို့ဒဲအဲရာဆိုခေါ်တဲ့ကမ္ဘာအထင်ကရဝိုင်းကောင်းဆောင်ကြီးများအဖွဲ့ကဒီကနေ့တောင်းဆိုလိုက်ပါတယ်မြန်မာနိုင်ငံဟာလက်ရှိမှာကြာရှုံးတိုင်းပြည်အခြေအနေကိုဥတီတဲ့အန်ရယ်ကြီးတဲ့လမ်းကြောင်းပေါ်ကိုရောက်နေပါတယ်ဆရာနာသိမ့်မှုကိုနိုင်ငံတကာအတိုင်းဝိုင်းကနေအခိုင်အမာဆက်ညင်ကြရပါမယ်ဘာမှမလုပ်ဖဲနေတာလေးလူရှုထားတာကနေဆရာနာသိမ့်မှု အောင်မြင်သွားစေမယ်ဆိုရင်ဝါလုံးဆိုင်ရာတည်ငြိမ်ရေးအခြေပြုထားတဲ့ စီမံစည်းကမ်းအခြေခံနိုင်ငံတကာအခင်းအကျင်းကိုနောက်ထပ်ချိန်ကြောက်မှုတစ်ခုဖြစ်လာလိမ့်မယ်လို့ဆိုပါတယ်။ဒီအကြက်တဲရဲ့တခုတည်းသောထွက်ပေါက်ဖြစ်တဲ့သက်ဆိုင်သူအားလုံးအပြုသဘောဆောင်တဲ့ဆွေးနွေးညှိနှိုင်းမှုရေးတကြီးလိုအပ်နေပြီလို့ The Eras အဖွဲ့ရဲ့ဥက္ကဋ္ဌလူခွေရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးဟောင်းမေရီရိုဘင်ဆန်ကဒီကနေ့ထုတ်ပြန်ချက်မှာထည့်သွင်းပြောဆိုခဲ့တာဖြစ်ပါတယ်။ဆီယာနာသိမ်းပြီးတဲ့နောက်မှာဖွဲ့စည်းခဲ့တဲ့စစ်ကောင်စီဟာမြန်မာနိုင်ငံကိုအုပ်ချုပ်ဖို့တရားဝင်မှုဒါမှမဟုတ်အာဏာပိုင်မှုမရှိဘူးလို့ The Eras အဖွဲ့က ထောက်ပြခဲ့ပါသေးတယ်။ပြီးခဲ့တဲ့နှစ်နိုမာလာရေကောက်ပွဲမှာမဲအများစုနဲ့ပြက်ပြက်သားသားအနိုင်ရခဲ့တဲ့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကိုဖျက်သိမ်းမယ်ဆိုပြီးစစ်တပ်ကခံထားတဲ့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကချင်းကြောက်ပြောဆိုနေတာဟာစစ်ကောင်စီရဲ့တရားဝင်မှုကိုထပ်ပြီးရုပ်ရသွားစေမှာဖြစ်တယ်လို့ The Errors အဖွဲ့ကပြောဆိုခဲ့ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအတွင်းမှာမြန်မာရေးနဲ့ပတ်သက်ပြီးကင်တွယ်လှုပ်ဆောင်ဖို့သဘောထားကွဲပြားနေတာတွေဟာတညီတညွတ်ထက်အရေးယူလှုပ်ဆောင်ဖို့ကို ဆက်လက်ပြီးကြံ့ကြာစေမယ်လို့ The Errors အဖွဲ့ကပြောဆိုခဲ့ပါတယ်။လုံခြုံရေးကောင်စီအမြဲတမ်းအဖွဲ့ဝင်နိုင်ငံတွေအနေနဲ့ကမ္ဘာလုံးဆိုင်ရာငြိမ်းချမ်းရေးနဲ့လုံခြုံရေးကိုထိန်းသိမ်းရမယ်။ကုလသမဂ္ဂဗြိတိန်စာရန်ပါလုံခြုံရေးကောင်စီရဲ့တာဝန်ဝတ္တရားတွေကိုခြေပင်အောင်ထမ်းဆောင်နိုင်ရေးအတွက်လှုံ့ဆော်ကြဖို့ကိုလည်း The Errors အဖွဲ့ကတိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမှာပြည်သူတွေကိုတေးစေလောက်တဲ့အင်အားနဲ့နှိပ်ကွပ်မှုတွေ ဆက်လက်ရှိနေသေးလို့ကုလသမဂ္ဂပြောခွင့်ရပုဂ္ဂိုလ်ကပြောဆိုလိုက်တဲ့သတင်းကိုဆက်လက်တင်ဆက်ပေးသွားမှာဖြစ်ပါတယ်။ဆီယနာသိမ်းပြီးလေးလကြာမြင့်ခဲ့တဲ့အချိန်အထိရက်သားတွေအပေါ်တေးတေးဒဏ်ရာရစေလောက်တဲ့အင်အားသုံးနှိမ်နှင်းမှုတွေကိုဆက်လက်လှုပ်ဆောင်နေတယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကပြောပါတယ်။မြန်မာလုံခြုံရေးတပ်ဖွဲ့တွေအနေနဲ့ရက်သားတွေကိုအသေးချာကာဝယ်ပေးဖို့လည်းမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကတောင်းဆိုလိုက်ပါတယ်။တရားဥပဒေမဲ့တပ်ဖြတ်ခံရမှုတွေ ဥပဒေမဲ့ဖမ်းဆီးနှိပ်စက်ခံရမှုတွေအပါအဝင်လူအခွင့်အရေးဥပဒေတွေကိုစနစ်တကျဆက်လက်ချိုးဖောက်ခံရတဲ့မြန်မာပြည်သူတွေကိုအကာအကွယ်ပေးဖို့အတွက်လုံခြုံရေးတပ်ဖွဲ့တွေကိုမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအဖွဲ့ကတောင်းဆိုထားတယ်လို့ကုလသမဂ္ဂအတွင်းမှုချုပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်စတီဖန်ဒူဂျာရော့ကအင်္ဂါနေ့ကကုလသမဂ္ဂသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းခဲ့တဲ့ဖေဖော်ဝါရီ၁ရက်နေ့ကစပြီးဇွန်လ၁ရက်နေ့အထိအကြမ်းဖက်မှုတွေအတွင်းမှာ တေဆုံးရသူအရတာအ ਨੇ ဆုံး840ဦးရှိခဲ့ပြီးမျိုးသမီးနဲ့ကလေးတငယ်တွေလည်းဒီအထဲမှာအများအပြားပါဝင်နေတယ်လို့ကုလသမဂ္ဂလူခွင့်ရေးယုံထုတ်ပြန်ချက်ကိုကိုးကားပြီးပြောခွင့်ရပုဂ္ဂိုလ်စတီဗန်ဒူဂျာရက်ကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တာဖြစ်ပါတယ်။မိမိရဲ့အယူအဆကိုထုတ်ဖော်နိုင်ရေးကြိုးစားကြတဲ့တာမန်ပြည်သူတွေနောက်နိုင်ငံရေးသမားတွေစာပေသမားတွေလူခွင့်ရေးကာဝယ်မြင့်တင်သူတွေကျောင်းဆရာဆရာမတွေကျမ်းမာရေးဝန်ထမ်းတွေဗျဟန်တန်ဃာတွေထင်ရှားကြော်ကြားသူတွေအပါအဝင် လက်ရှိအချိန်အထိဖမ်းဆီးထိန်းသိမ်းခံရသူ4500နီးပါးရှိတယ်လို့အင်္ဂါနေ့မှာကုလသမဂ္ဂကပြောကြားခဲ့တာဖြစ်ပါတယ်။